အခန်းကြီး9အငယ်1မှ9ဘုရားသခင်အိမ်တော်သို့တော်သောအခါတင့်ခြေတို့ကိုစောင့်လော့လူမိုက်ပြုသောရစ်ပူဇော်ခြင်းအမှုထဲတရားနာခြင်းအမှုကိုတာ၍ကြိုးစားလော့လူမိုက်တို့သည် ကိုအပြစ်ကိုမစင်ကျင်တတ်ကြတင်ဤနှုတ်သည်တတိမလစ်စေနှင့်ဘုရားသခင် ရှေ့တော်၌စကားပြောခြင်းကတင်ဤစိတ်နှလုံးမလင်းမမြန်စေနှင့် ဘုရားသခင်သည်ကောင်းကင်ဘုံ၌ရှိတော်မူ၏။သင်သည်မြေကြီးပေါ်မှာရှိ၏။ထိုကြောင့်သင်၏စကားမများစေနှင့်။အမှုများသောအားဖြင့်အိပ်မက်မြင်တတ်သကဲ့သို့၊စကားများသောအားဖြင့်မိုက်သောသူ၏အသံကိုကြားရ၏။ဘုရားသခင့်အထံတော်၌သစ္စာဂတိပြုမိလျှင်၊သစ္စာဝတ်ကိုမဖြေဘဲမနေနှင့်။မိုက်သောသူတို့ကို အားရနှစ်သက်တော်မမူ။သစ္စာဂတိပြုသည်အတိုင်းဝတ်ကိုဖြေလော့။ တစ္ဆာဂတိပြု၍ဝတ်ကိုမဖြေဘဲနေသည်ထက်တစ္ဆာဂတိအလင်းမပြုဘဲနေသောတာ၍ကောင်း၏တင်းနှုတ်သည်တင်းကိုခန္ဓာ၌အပြစ်မရောက်စေနှင့်အကျွန်ုပ်မှားပါပြီဟုတမန်တော်ရှေ့မှပြောရသောအကြောင်းမရှိစေနှင့်ဘုရားသခင်သည်တင်းစကားတန်ကို အမျက်တော်ထွက်၍တင်ပြုစုသော အမှုကို အပေကြောင့်ဖြစ်စည်းတော်မူရမည်နီ။ အိမ်မက်များရာ၌၎င်းစကားများရာ၌၎င်းအချီးနီးသောအကြောင်းအရာပါတတ်၏တင်မူကားဘုရားသခင်ကို ကြောက်ရွံ့လော့အငယ်ရှမှ19ခြေပေါ်၌ဆင်းရဲသားတို့ကိုညှင်းဆဲခြင်းတရားလမ်းမှလွှဲ၍မတရားသဖြင့်အနိုင်ထက်စီရင်ဆုံးဖြတ်ခြင်းအမှုကိုမြင်လျင် ထိုတို့သောအကြံရှိသည်ကိုအံ့ဩခြင်းမရှိနှင့် ကြီးမြင့်သောသူတယောက်ကိုတယောက်ကြည့်မှတ်တကဲ့သို့အကြီးဆုံးအမြင့်ဆုံးသောသူသည်ကြည်မှလျက်ရှိတော်မူ၏မြေကြီးကဖြစ်သော စီးပွားသည် အလုံးစုံတို့အဖို့ဖြစ်၏ရှင်မြင်တော်လဲလေဤကျေးဇူးကိုခံရ၏ငွေကိုတတ်မဲ့သောသူသည်ငွေနှင့်အလိုဆန္ဒမပြေနိုင်စည်းစိမ်ကိုတတ်မဲ့သောသူသည်စည်းစိမ်တိုးပွားတော်လဲမရောက်ရနိုင်ထိုအမှုရာသည်လဲအနတ္တဖြစ်၏ ဥစ္စာတိုးပွားသောအခါစားရသောသူတို့သည်လည်းတိုးပွားများပြားကြ၏။ဥစ္စာရှင်သည်မျက်စိနှင့်ကြည့်ရှုခြင်းကျေးဇူးမှတပါးအဘယ်ကျေးဇူးရှိသနည်း။အလုပ်လုပ်သောသူသည်များစွာစားသည်ဖြစ်စေ၊အနည်းငယ်စားသည်ဖြစ်စေ၊အအိပ်မြင်တတ်၏။ရတတ်သောသူ၏စည်းစိမ်မူကား၊စည်းစိမ်ရှင်ကိုအအိပ်ပျက်စေတတ်၏ စီစဉ်ရှင်သည် ကိုအကျိုးပြက်သည့်တိုင်အောင်စီစဉ်ကိုတုတ်ထားခြင်းတည်းဟုသော နေအောက်၌အလွန်ဆိုးသောအမှုအရာကိုငာမြင်ပြီထိုစီစဉ်သည်မကောင်းသောအမှုအပြင်ပျောက်ပြက်တတ်၏စီစဉ်ရှင်မြင်သောသားသည်လည်းလက်ချီးနေရ၏သို့မဟုတ် စီစဉ်ရှင်သည် အမိဝန်းတဲကအလင်းမပါဘဲထွက်လာတကဲ့သို့ထိုနည်းတူပြန်သွားရမည်ကြိုးစားအားထုတ်၍ရသောဥစ္စာစုံတစ်ခုကိုမျှလက်နှင့် ဆွဲကင်လျက်ယူ၍မသွားရသူသည်လာသကဲ့သို့အလင်းမချမ်းသာဘဲတွားရသော အမှုရာသည် အလွန်ဆိုးသော အမှုရာဖြစ်၏လေကိုရံ့အံ့သောငါကြိုးစားအားထုတ်သောသူသည်အဘယ်ကျေးဇူးရှိသနည်းသူ၏နေရကာလကိုမှောင်မိုက်၌လွန်စေတတ်၏များစွာသောနှောက်ယှက်ခြင်းညှိုးငယ်ခြင်းအမျက်ထွက်ခြင်းကိုခံရ၏အငယ်၁၈မှ၂၀ ငါသိမြင်သောအရာဟုမူကားစားတောက်ခြင်းမှု နေအောင်၌ဘုရားသခင်ပေးတော်မူသော အသက်ရှည်သမျှကာလပတ်လုံးကြိုးစားအားထုတ်၍ရသောအကျိုး၌ပျော်မွေ့ခြင်းအမှုကိုပြုကောင်း၏လျှောက်ပတ်၏ထိုအမှုသည်လူ၏အဖို့ဖြစ်၏ဘုရားသခင်ပေးသနာတော်မူသောစည်းစိမ်ဥစ္စာကိုရသောလူတိုင်းမိမိအဖို့ကိုခံ၍ဝင်စားခြင်းဟံ၎င်းကြိုးစားအားထုတ်ရာ၌ ပျော်မွေ့ခြင်းဟံ၎င်းဘုရားသခင်ကျေးဇူးတော်ကြောင့်အခွင့်ရှိ၏လွန်သောနေ့ရက်ကာလကို များစွာမအောင်မေရစိတ်နှလုံးရှင်လန်းသော အခွင့်ကိုဘုရားသခင်ပေးသနာတော်မူ၏